ปอลปีทุลำลักบุนินาลายไม้สมกว่าและงามคอกปีสมลีละลีนามปอลปีกิผูเจียคริสฮองเจียลนาเซบอเซมของอมดิงฮีเลยตุงอามันอามาปัดสานาเซบอเซมของอมดิงฮีตัวหัมพัดนาปอลปีฮองกิปยาฮีตัวดิงาปอลปีอคิพุดอฮีฮีทวิลเซียเตอินกิจัดนาอเดดิงอุฮีอาอามาวมาอามาอคิคัลดิงอุอฮีฮีตัวฮีเลอามาวเตอิน pasian polpi hoi tak in khalzo bek ding uhi hoi tak a kisin sa gal kap hon khat banga ki tuak tak a na asep ding uzong a hil ding u a hi hi gal phuala gal a ki zo na ding in ki chet na le ki khal na ki phamo a hi le eite gal do na sunga zong ki phamo zo kan lai ding hi bahang hiam chi le gal do na a gal zo te nga sangin eite nga ding pen thu pi zo in zong man phazolai ding hi eite ki helna gal ki na pen ton tung si na le hin na to ki sai hi wan tung mi te in ki tuang diam diam in na sem u hi atat na khem pe uwa ki chet na le ki thu to na ki lang hi wan tung mi te ki thu to na le ki chet na mi te ham jam na te mai not zo sem ding hi ตุงลำปนาสอนาอ่างเตอินอาหารจำนาเข้มเปอวะกิเจตนา ki thual na le ki khal na nei ding a tua chang in amau te to pasian wan tung mi te ma pang khom trading u hi a hi zong in tua wan kam tai te in chik ma hunin ki thual lo na ki pol the lo na le ki chat lo na te pan pi ngei pe ma lo ding hi tua sian na te khem pe in itha a hong kyam sang ding i han na hong su se ding le in na sep hong zo la sang ding a satan han cham na te a hi hi na sep นาอะกิจัดนาและกิทิตวนาปันเบกินโจนากิงะจิเป็นซาตานอินเทมามาฮีวันตุงตะกิจอมเปวมากิจันตะกินอมาทุมานนาและกิขลนาเป็นวันตุงมีเตกำตัดหินาจงซาตานอินเทมามาฮีคริสเตียนฮิงอกิจิเตวันตุงไวหอมนาตออกิกำละเทยจะจะอาอภิยลปิดิงเป็น satan han champi pen a hi hi tua hi manin ama in pasian mi hing achite na ngon khem in kichet na le ki khal na pen kha thu i gal te hi chi in amau te um sak hi amau ut bang te ka a om ding u ki pum khat a gam tat ki khal na le ki thu to na a om ding a han chiam christian pol pi te lak pa na atang om ding ma u hoi zo hi chi u hi กิเจตนาอาอมนาดิงหันจำนาเข้มเปอาลาวหวยอินไงสุนอวาอุดบังเตกากำตัดดิงกิขามนาเป็นอุกปีไวลัวจิวฮีตัวบังเข้มนาอถวกมีเตอินอามาอุดบังเตกาไงสุนอาอากำตัดนาเตอูกิเซลปีจะลายอุฮีอามาเตอินกัวมาทูมังโลดิงอุฮีกัวมาอินอามาเตปวะเทโลฮี Paul P. Ulanau to ki khen a amau ut bang takin han jam a amau ut bang taka gam tat na pen pasian de na hi chi a mi te in angai su ding u pen satan na sep lian ma ma khat a hi lam ke hong kilak hi pasian in leitunga apol pi pen khowak tan khyat na ding a abol hi a ตัวปนินอามาเดนาเลงีมนาเตเกนขี้ฮีปอลปิกัมตัดนาโตกิตัวกลัวอตังกายกัมตัดนาอันเซมเตขัดแบกตุงอปเสียนินเปโลฮีคริสปุ่มปีอฮีปอลปิบุบขมียลสุงออมสังอิน polpi bub ading ama de na the the na mi khat guak tunga pasian in pelo hi pasian in ama na sem te amao guak ki pumuan lo a ama na sep na amai not na dinga ama makai mi dang te tunga muan na anei jok na ding in apol pi to akizom chin ten ding in koi hi กำสังเตผุปอลปีเตเยรูซาเล็มควาอาปอลปีกิผุเซียเป็นทุมานกำไตเตอินกอสเปลละมะมีอ่างานาอุมุนดังดังอจงปอลปีอกิผุเจียงอาเอเตดิงอฮีฮีปอลปีอเกมดิงอาตาวันเปียงนาอ่างาเตอิน pasian golo tunga to a asep ding u hilo hi tu ching siam te bangin pasian tu hon te wak ding a tu te ette ding in om ding hi upa te zong achi tak chia ki gen mi te kha siang thole chim na ta ki dim mi te hi ding hi tua mi te in thuman lama ki pum khat in pangkhom ding wa tua ki pum khat na pen kip tak in len suang ding u hi tua hi le amau te in tu hon bu pi tunga ki pum khat na hu zap nei thei ding u hi hong piang thak tung te kha lam khan to na ding u athu pi in ngai sunin sol tak te in amau te gospel ngei na to um ji in achin ding u a hi hi pol pi ki ma makai ki se a thum mi te kha lam khan to na ding to ki sai thu khem pe a asep zia ding u zong ngei na hoi tak le ki chian tak ki koi khin hi tua pen chris a um khem pe pum pi khat banga aki pum khat na ding u gospel vai hom na to ki tuak a hi hi tua pen len pol in anasep hun sungkhem pewa lim tak in zui hi koimun koimuna hi tale amana sep na pana hon pa a jesu christ asang te akilom hun chang in pol pi khat in phut hi thum mi te tom phial tale jong tua bang ma in hi hi กามินตอนี่ละทุมอมขบนาเปวะอมาวเตลายสังอะเกยกอมฮีจิกำเจียมพองอินคริสเตียนเตตัวบังอินขัดเลขัดอคิหูดิงอุกิหิลฮีปอลปีสุงกิเลมโลนาเยรูซาเล็มขปีอาอันเตอควาปนาหงไปปลายเตกิขบปีอาหงไปปอลปิตวมตวมปนาอูเตนาวเตโตกิมูอุฮีนำดังเตละกะอนาเซบนาอูอมายนอดนาทู amau te kyanga again uhi anti u khwa apyang thak farisei pol khat pai in phot khian na anga na ding un apyang thak namdang te in avunu ad in moses to kham azu yu golding hi chi a again na u hanga apyang buaina thu amau te in hongsut uhi ki khop pi a twa thu lim tak in ki kum uhi hong pyang thak namdang te ze tan thu kham zui sak lo ding hoi zo a hi na kha siang tho in mu hi hi thu ta ki sai sol tak te ngai sut na pen pasian kha i ngai sut na ma to ki bang hi to khaung sila james in hun uk a ama thu khen sat na in namdang te lak pana pasian lama hong ki hei te suboi ke ni chi a hi hi to to athu ki kup na u man hi himuna khaung sil khen sat na apulang ding in James akitel hi tuak hi namdang piang thakte in a hi le Christian upna thugui pi te to akituak lo ngei na te anusia ding u a hi hi milim biang na sa te paktat na te gol mek a ki that sa te le sisan atang ding in namdang te lai khak a ahil ding u sol tak te le upa te thukim u hi amau te in thupyak te azui ding u le nun tak siang tho anei ding u han thot ding a hi hi vun at lo u phamo hi chi a avagen mi te in soltak te thupiang na to asem u ahi lo na zong amaute thei sang ding a hi hi hi thu awat sat council sunga yuda le namdang christian paul pi te aphut amin thang sol tak te le thil sia te akipan mun tuam tuam pana palai te ki hel hi jerusalem khwa a upa te le antiok khwa pana palai te zong omu a paul pi thu pi te panin zong palai apai u a hi hi khowa nga na to thuwar sat na le pasian de na bang ki phut pol pi thu pi na to ki zui in council agam ta hi hi amau te in lim tang in thu ngai sun u a nam dang te tunga kha siang tho abwa na to pasianin to thu buai siang sang zo hi na zong amau te in mu u hi to chang in kha ma kai na bang bang azui ding u amau ta wan a hi na zong phok u hi hi thu a khen sat ding in christian wan noi ki kai khom lo hi huzab le ngai sut siam na anei sol tak te le upa te in khen sat in thu za sak u a tua khen sat na bang bang christian pol pi te in zong sang u hi a hi zong in ami wan noi lung kim khin chi om sam lo hi min de a amau chi khat achi tel tal amau le amau aki pumwan polpi mi hon khat thukim lo uhi to mi te in amau thu to na sep ding hong han chiam uhi amau te phun phunin mo sakna ding zong in ngim na thak te pulang in gospel thupa ahil dinga pasian in ase sa mi te na sep na susia uhi achil apat in polpi in to bang nop khak na na tuak u a hun bei dong ma to bang in ki tuang ding hi khat ngai sut na bek thu pi sak ding lao huai အမောက်ကွာငိုက်ဆုနာအထုပီစေအမမတဲအလောဟွိုင်မအမမနာအုံအဟီဟီတောဘန်းမီတဲပစီယနင်လေတုငါအနဆက်နာကိဖုတ်အာအဇိုင်စန့်နဒင်းအာအဇတ်ခဝါဖရလ်ပီတဲကျန်ပနာအကိုက်ခ ्यान နဒင်းအာစာတန်ဟန်ဂျမ်နာပီခတ်အဟီဟီထူမန်အမိုင်နောနဒင်းတော့ကိဆိုင်အာပစီယန်စေစာမကိုက်နာတာဝန်နေတဲအော်မော့လုနာစင်မော့နာအင်အမာမီတဲအင်ဟူနာဟန်ထော့နာလက်ထဟတ်နာ anga na dinga pasian se sa polpi thu nial na hi hi to pa na sep na sunga na sem khat pe in hi thu te all mo lo a pasian kyang pana hong pai hi chi a angai sut le ama le ama galpan khema azo na ding muna akikoi a hi hi คริสเตียนขัดเลขัดปอลปีขัดเลขัดกิปุ่มขัดอา ทุมเขมเปอินกิจอบจินตันนาอันไหนดิ่งเป็นปัสยานอินจีมนาตอเกลสาฮีฮีตัวบังอินมิหิงอินปัสยานตอมาปังคอมเทดิ่งฮีปอลปีเขมเปอินคาเสียงทูทูมังดิ่งอาปัสยานหงเหปีนาลุงดำนาทูเลยตุงมีเตเกียงอาอปวงดิ่งอินกิปอลนาเลหันจำนาขัดสุงาทุมเขมเปกิปุมขัดดิ่งฮีมิหิงปุ่มปีสุงนาตวมตวมเตกิกอมินปุ่มปีบุบขัดสวกา ตัวปุ่มปีบุบอาอุควักทูมังอินปุ่มปีนาเตอินอามาวเซบดิงจียนอเซบุมาบังอินคริสปอลปีสุงาปอลปีมีเตอินดวงกิคายกิมปุ่มปีขัดบังอสวานดิงอินกิปุ่มขัดอาปอลปีบุบอาอุคาเซียงโททูอามันดิงอฮีฮีปอลปีอุปาเตเตลนาเลขุดงากนาสอลตักปอลอินตีตุเกียงะ kongen sam abangin aki sam lai te bol pha in khwa khem pewa upa na koi in mo sang na ding om lo zi khat bek anei te git lo na le khel tan na anei lo achi tak ta te anei te hiding hi bahang hiam chi le upa ichi in pasian nei sa ake ma hi ma bangin mo sak na ding om lo mi hiding hi ti tu alian khat aneu nga pan sagi kwa ma tunga khut nga pak pak ke in te mo te ma sa alian nga aneu som ni la ni อีปอลปิกิมขัดเตอะปอลปิผูนาและอุบนาขุดงางนาเตหุนนายโลปีอินกิฮิไลเสียงทงไงนากิดอนโลหิมันิน Paul pi sunga boy na lian pi pi hong piang hi na sep thu pi te asem dinga a kilom plo pi pi te tunga aman la nga khut ngang ding a hi lo ma bangin makai tel na azong man la luat ding hi lo hi mun khat pe wa pasian na a sep the ni ding a a piang thak nai lo lung sim thu pi a nei nai lo le a ki pwa phanai lo te tel ding hi lo hi Paul pi wan te khokhat pe wa alop hongom chiang in wazui pa ding a hi hi biak ki khop na ding in khat pasian sabat mual swang khat gam tat na kho mia laka khowa khat chi bang pe ma hong din ma sia ki chian tak in tua muna sem pa ding hi thuman te ti a hi ding in mun tampia tua bang mual swang te adin ding a hi hi Paul Peter kisai na khat pe lim tak in senglowa mok koi ding hilo hi nesep na amai not na ding akhak ahal aswa lo na ding in pasian na sep na ringa mi te in apyak nop na te galpa khut sung atun khang lo na dingin pasian na sep na akizang polpiwan te lim taka kep ding a hi hi pasian mi te in hoi takin na sem a pasian na asep na pe ma u maswan tut lo a among nu sia ding u a hi lo lam ke hong kilak hi amau hi the za chiang hoi taka hi khiru chiang in pasian mi te tungpan satan in hamphat na ananga lo na ding in topa in amau te anakep ding amau te in amwan ding u a hi hi tu hun pen satan na sep hun a hi hi imai lama hui pi hong nong lai ding hi satan ngim na te idal zo an ding in pol pi pen khang lowa mai inot ding a hi hi na khatte te sep kya ding hun a hi hi ami te in pol pi ta kisai na te thang ko ya galpa in ama de bang le ut banga anazat gop nge nge ding pen pasian de na hilohi kum sim ki khop te pasian mi te ki khop na a na pai ding han cham in u te nau te o no te a ding pasian thu puak zakhalo a na omu sangin na na sep maswan u ki pet le hoi za tham lai ding hi kha lam phat tuam na na nga thei za ding u a hong tan sak ding in paulap jong se ke un khowa khong tang zia zia na nga ding u ke sam hi na sunga om lamet na thu kinyam khyat na le law na to siang taka again khate mi na hi ding ke sam hi to bang ham phat na khat na ngon na tan ding hello hi ki khop pi pen na nga dinga thupa nga na aswa na ding in thu hil sia te le lai sang tho na sem te tunga kinga a na pai ding hello hi pasian in ami te thu hil sia te tunga akinga ding de lo hi mi hing tung pana hu na alam et na u to amau te athanem ding zong de lo hi bel ding nei lo naw pang te bangin mi khat pe umuan le swanin nei a abel ding u hello hi pasian he pi na akem te a hi u ma bangin polpi mi khem pe in amau sung chiat a nun tak na le zung pi anei ding u ama เมาจียตาวันอหิหิกิขบปีอนอบจิตนาดิงเป็นคาเสียงเท่าท้าและอมปีนาต่อกิไซหิทุมานออิดมีเปวมาอิน kha akibo ane dingin thu anget ding u a hi hi amana sepna adong khol sak pe uma hi theiza chiang chiang enil khya ding a hi hi polpi mi te khat la khat kilem lo na le ki elna a om giu gyaw lai teng kha hong ki bongei lo ding hi ki hazar na ki elna ki siat mu na le ki gen siat na te satan a hi a ตัวเตอินคาเซียงโทนเซปนาดิงคากตันพมะมะฮี pasian in apol pi za a angai nadang bang ma leitunga omlo hi apol pi akep za in nadang akep omlo hi pasian na asem mi te huza asusia gamtat na za a pasian tunga khelna adang omlo hi satan na sep a hi mo sakna le lungkyat sakna na sep ahu te khempeu pasian in thusit ding in samding hi